ဒီကနေ့1356ခုနှစ်ဦးတကူလာဇန်10ရက်နေ့စံတရနေ့1998ခုနှစ်အေဗီလာ18ရက်ဒီကနေ့4နာရီနဲ့10မိနစ်အချိန်မှာဘုန်းကြီးတို့တရားဝယ်စသည်ညောင်းကုန်ကြ ဟမ်ညောင်းပါတယ်တဲ့ခိုင်ညောင်းရင်တရားဒီရမဲ့အဆုံးသတ်လိုက်ကြအောင်မညောင်းတဲ့အဲညောင်းတဲ့လူကိုညောင်းတယ်ညောင်းတယ်လို့မှားတဲ့အဲတတိပဋ္ဌာန်၄ပါးဆိုညောင်းတာဝေဒနာနုပါဒနာတတိပဋ္ဌာန်မှတ်လိုက်ဟုတ်ကဲ့လား ဒုက္ခဝေဒနာဆိုတာနိဗ္ဗာန်တကားဖွင့်နေတော့မဟုတ်လားတော့ရောက်ရထားပြီမပြောက်စေနဲ့မိနစ်30လောက်တော့ဟောရမှာပေါ့လေဟုတ်ကဲ့လားနောက်နေ့တွေလည်းဟောဖို့ရှိသေးတာဟိုနဲ့ဖြန်တပက်ခါဖိနှွဲကအဲ့ဒါကြောင့်ချွေချွေတာတာ ရွှေရည်တာတာဟောရမယ်နော်ပင်မနဲ့အဲ့ဒီညောင်းတာပင်မတဘောအလောက်ကြီးထိုင်နေရတာအဲအဲ့ဒါကြောင့်သနာညာတာမဟာကရုဏာနဲ့နော်ဘာတရားဟောရဝိပန္နတတရားမနေ့က ပညာဝိပန္နာသနဲ့စိတ်ဓာဝိပန္နာသပြောခဲ့ပြီဟုတ်တယ်မဟုတ်လားဒီကနေ့ဘာဝိပန္နာသပြောရမယ်ဒိဋ္ဌိဝိပန္နာသပြောရမယ်ဒိဋ္ဌိဝိပန္နာသပြောရင်အကျဉ်းချုပ်ပြောတာတောင်၃ရက်ပြောရလိမ့်မယ်နော် အေးဟုတ်ပြီဒိဋ္ဌိဝိပန္နတာဆိုတာအသိအမြင်အယူအဆမှားသည်တဲ့အယူဝါဒဖောက်ပြန်ခြင်းလို့ဆိုနိုင်တာပေါ့ဟုတ်ကဲ့လားအယူဝါဒဖောက်ပြန်ခြင်းဒါကြောင့်မလို့မှန်မှားသိမှားအမြင်မှားလွယ်အောင်လို့အမြင်မှားပြောတယ်ဒိဋ္ဌိဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်က အမြင်လို့ဒီလိုအဓိပ္ပာယ်ရတယ် မာယွန်းတဲ့အမြင်မှန်ကန်တဲ့အမြင်ကောင်းတဲ့အမြင်မကောင်းတဲ့အမြင်မဖောက်ပြန်တဲ့အမြင်ဖောက်ပြန်တဲ့အမြင်အဲ့လိုအမြင်လို့တက်ရိုက်အဓိပ္ပာယ်ရတယ်အဲ့ဒါကိုမှအယူအဆအယူဝါဒလို့သင်လျောင်ပြောကြတယ်ဒါကြောင့်မလို့ဒိဋ္ဌိဝိပန္နတာဆိုတာအမြင်မှားခြင်းအယူဝါဒမှားခြင်းဖောက်ပြန်ခြင်းဟုတ်ကဲ့လားဒီတော့အယူဝါဒဖောက်ပြန်တာမှာ မမှန်တဲ့အယူဝါဒမမှန်တဲ့အသိအမြင်မှန်သမျှဒိဋ္ဌိဝိပန္နာတကြီးပဲအဲ့ဒီဒိဋ္ဌိဝိပန္နာတအမြင်မှားအမြင်ဖောက်ပြန်လာတဲ့မှာအကြီးမားဆုံးအကြီးကျယ်ဆုံးဒိဋ္ဌိ၃ခုကျမ်းဂန်ကဖော်ပြတယ်။မာဒိဋ္ဌိတွေလဲဆိုတော့အာဟေတုကဒိဋ္ဌိအာကိရိယာဒိဋ္ဌိနတ္ထိကဒိဋ္ဌိ အဟေတုကဒိဋ္ဌိဆိုတာဟေတုအကြောင်းအကမကကရှိဟေတုကအကြောင်းရှိအဟေတုကအကြောင်းမရှိလောကမှာဖြစ်ဖြစ်သမျှအရာတွေဟာ အကြောင်းမရှိပါဘူးတဲ့အကြောင်းကြောင့်ဖြစ်တာမဟုတ်ပါဘူးသူပုံတော်သလိုဖြစ်တာပဲအဲ့ဒီအယူဝါဒကိုအဟေတုကဒိဋ္ဌိခေါ်တယ်လူတယောက်ချမ်းသာတယ် အကြောင်းမရှိပါဘူးချမ်းသာတဲ့အခါသူချမ်းသာရင်ချမ်းသာသွားတာပဲ။ဘာကြောင့်မှမဟုတ်လူတယောက်ဆင်းရဲတယ်ဆင်းရဲတာလည်းအကြောင်းမရှိပါဘူး။သူကသူဆင်းရဲခြင်းတဲ့အခါဆင်းရဲတာပဲအဆင်မပြေ။လူတယောက်ကုသိုလ်ကောင်းမှုတွေပြုနိုင်တယ်။သူကုသိုလ်ကောင်းမှုပြုနိုင်တာအကြောင်းမရှိပါဘူး။သူကသူပြုနိုင်တဲ့အခါပြုနိုင်တာပဲ။အဲဒါလို့ဘာပဲဖြစ်ဖြစ် ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်အကြောင်းမရှိဘူးပုံတော်သလိုဖြစ်တာပဲလို့ယူတဲ့အယူဝါဒကိုအဟေတုကဒိဋ္ဌိလောကမှာအကြောင်းမရှိပဲများဖြစ်တာရှိသလားရှိပါဘူးအခုဒီမှာပြိဿတရားနာနေတယ်တရားနာဖို့ဒီရောက်လာတာအကြောင်းရှိသလားရှိပါဘူးဘာအကြောင်းတော့ တရားလိုလားတဲ့စိတ်မဟုတ်လားတရားလိုလားတဲ့စိတ်ဒီဟုသော အကြောင်းကြောင့်ရောက်လာတယ်ရောက်လာလို့တရားနာရတယ်တရားကိုလိုလားတဲ့စိတ်ကအကြောင်းဒီကိုရောက်လာခြင်းကအကျိုးအဲ့တော့အကြောင်းမရှိပဲဖြစ်တာဟုတ်ကဲ့လားအဲ့ဒါလိုပဲအစစအရာရာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေကြီးပဲ ဒါကြောင့်မြတ်စွာဘုရားကလောကကြီးဟာကြောင်းကျိုးသဘာဝတရားကြီးတဲ့ပါတယ်တော့လောကကြီးကအကြောင်းရှိတော့အကြောင်းကြောင့်အကျိုးတွေဖြစ်အဲ့ဒီအကျိုးကတစ်ခါအကြောင်းဖြစ်ပြန်တော့နောက်တစ်ခါအကျိုးတစ်ခုကိုဖြစ်ပေါ်စေတယ်ပြီးတော့တစ်ခါနောက်တစ်ခါသူကအကျိုးဖြစ်ပြန်တော့အဲ့ဒီအကျိုးကနောက်အကျိုးတစ်ခုကိုဖြစ်ပေါ်စေတယ်အဲ့ဒါလိုနဲ့ကြောင်းကျိုးဆက်သွဲပြီးတော့လောကကြီးဆိုတာ ဖြစ်နေတာဟုတ်သလားအဲ့ဒါလိုယူဆရင်အဟေတုကဒိဋ္ဌိဟုတ်သလားမဟုတ်ဘူးလားဒီတော့ယောဂီတို့အခုပဲကြည်စံမှာယောဂီတို့ပဲရွတ်ဖတ်လာတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံ ဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလယတနံအဲ့ဒီမှာအဝိဇ္ဇာပစ္စယမသိလို့သင်္ခါရာပြုလုပ်မိသည် သင်္ခါရာပစ္စယပြုလုပ်ခြင်းဟူသောအကြောင်းကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်ပေါ်သည်ဝိညာဏပစ္စယစိတ်ဝိညာဉ်ဟူသောအကြောင်းကြောင့် နာမရူပံနာမ်ဆက်ဆက်ရုပ်အဆက်ဆက်ဖြစ်ပေါ်သည်နာမရူပပစ္စယနာဆက်ဆက်ရုပ်အဆက်ဆက်ဟူသောအကြောင်းကြောင့်ဖတ်သောအာယုန်နဲ့တွေ့ထိမှုဖြစ်ပေါ်သည်ဖတ်တာပစ္စယအာယုန်နဲ့တွေ့ဆုံမှုသောအကြောင်းကြောင့်ဝေဒနာခံစားမှုဖြစ်ပေါ်သည်ဝေဒနာပစ္စယခံစားမှုဟူသောအကြောင်းကြောင့် တဏှာตาယာတတ်မဲ့မှုဖြစ်ပေါ်သည်တဏှာပစ္စယตาယာတတ်မဲ့မှုသောအကြောင်းကြောင့်ဥပါဒာဏံဆွဲလမ်းမှုဖြစ်ပေါ်သည်ဥပါဒနာပစ္စယဆွဲလမ်းမှုသောအကြောင်းကြောင့်ဘဝဆွဲလန်းတာကိုရအောင်လုပ်တဲ့အလုတ်ခေါ်တဲ့ကာမဘဝဖြစ်ပေါ်သည်ဘဝပစ္စယပြုလုပ်မှုသောအကြောင်းကြောင့်ဇာတိဘဝသည်ဖြစ်ပေါ်ရသည် ဇာတိပစ္စယဘဝသည်ဖြစ်ခြင်းကြောင့်ဇရာအိုရသည်မရဏံသေရသည်တောကောဆိုရင်ဘူးတောကဆိုရင်ဘူးဆွေးရသည်ပရိဒေဝငိုကြွေးရသည်ဒုက္ခကိုဆင်းရသည်ဒေါမနတစိတ်ဆင်းရသည်ဥပါယတစိတ်နှလုံးပြင်းစွာ ပူလောင်ပင်မညရသည်ဘဝအသည့်ဖြစ်လိုက်တာနဲ့ပဲတဲ့ ပူရတယ်နားရတယ်သေးရတယ်ဆိုရင်ပူဆွေးငိုကြွေးကြရတယ်ကိုယ်ဆင်းရဲကြရတယ်စိတ်ဆင်းရဲကြရတယ်စိတ်နှလုံးပြင်းစွာ ပူလောင်ပင်ပန်းညရတယ်ဆိုတဲ့အကျိုးတွေဖြစ်လာတယ်အဲဒီတော့အဲ့ဒါတိုးတိုးဆိုလို့ရှိရင်မြတ်စွာဘုရားဗာမိတ်တာတော့ အကြောင်းကြောင့်အကျိုးဖြစ်တာလောကဆိုတာကြောင်းကျိုးဆက်သွယ်မှုသဘောတရားမျှပဲဟုတ်တယ်မဟုတ်လားမသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည်နာယုတ်ဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည် ခံစားမှုကြောင့်ตายာတတ်မဲ့မှုဖြစ်သည်ตายာတတ်မဲ့မှုကြောင့်ဆွဲလန်းမှုဖြစ်သည်ဆွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်သည် ပြုလုပ်မှုကြောင့်ဘဝသည်တဖန်ဖြစ်ရပြန်သည်ပြုလုပ်မှုကြောင့်ဘဝသည် ဖြစ်တယ်ဆိုတာသဘောပေါက်သလားဘလို့ပေါက်တော့မနေ့ကမာလဘာရီနတ်သားရဲ့နတ်သမီးကဘာဖြစ်တယ်တဲ့ လူဘဝရောက်တော့ခင်မောဟောင်းနဲ့ပြန်မောင်းထုတ်ရပါလို့ဤဆိုပြီးဘာတွေလုပ်တော့ကုသိုလ်ကောင်းမှုတွေလုပ်တယ်ဟုတ်တယ်မဟုတ်လားကုသိုလ်ကောင်းမှုတွေလုပ်တော့အဲ့ဒီကုသိုလ်ကောင်းမှုဆိုတဲ့အလောက်ကသူ့ကိုဘယ်ပြစ်တင်လိုက်တော့နတ်ပြည်ပြစ်တင်လိုက်တော့နတ်ဘဝဇာတိမရဘူးလားအဲ့ဒါဘဝပစ္စယဇာတိ ဘဝပစ္စယပြုလုပ်မှုဟူသောအကြောင်းကြောင့်ဇာတိဘဝသစ်တဖန်ဖြစ်ရပြန်သည်အကြောင်းကြောင့်အကျိုးဖြစ်တာဟုတ်ကဲ့လားဘဝသည် ဖြစ်ခြင်းကြောင့်အိုရသည်သေရသည်စိုးရိမ်ပူဆွေးငိုကြွေးကြရသည် ကိုယ်ဆင်းရဲကြရသည် စိတ်ဆင်းရဲကြရသည် စိတ်နှလုံးပြင်းစွာ ပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့် ချမ်းသာမဖက်ဆင်းရဲတက်တက်ဖြစ်သောကြောင်းကျိုးဆက်သွဲမှုဒုက္ခအစုအပုံကြီးဖြစ်ပေါ်လာသည်ဟုတ်ကလားဘာအစုပုံကြီးလဲတော့ရှားဘူးလားဘယ်တော့မှတော့စာမျက်နှာလေးမြပြောနိုင်နေလားဘလောက် 36တဲ့လှမ်းကြည့်ကြတာမှဟုတ်လားမသိဘူးဘယ်နဲ့တော့ပါတဲ့တော့ခေါင်းစည်းရပဋိစ္စသမုပ္ပါဆိုတဲ့စကလုံးကကြောင်းကျိုးဆက်သွယ်မှုတရားတဲ့ဟုတ်ကဲ့လားသူအိဗေကပါတဲ့တော့ အင်္ဂလိပ်လိုတော့များသောအားဖြင့် dependent origination လို့ဘာသာပြန်ကြတယ် dependent origination ဆိုတာအစင်းစင်းအချင်းချင်းမှီသွဲပြီးတော့ဖြစ်ပေါ်လာတဲ့တရားတွေဘယ်လိုမှီတွယ်တာလဲဆိုအကြောင်းအကျိုးအနေနဲ့အချင်းချင်းမှီတွယ်ပြီးဖြစ်ပေါ်လာတဲ့တရားတွေစကလုံးလေးလည်းမှတ်ထားကြဗါတယ်တော့ dependent origination definite origination နဲ့ တပည့်တော်ကတော့တခါတရံလွယ်အောင်ဒီလိုပြောတယ် the law of causal relation လို့ပြောတယ် the law of causal relation ကြောင်းကျိုးဆက်သွယ်မှုနိယာမပဋိစ္စသမုပ္ပါဟုတ်ကဲ့လားဂိုင်းဆိုသမ်းမှာမြန်မာပဋိစ္စသမုပ္ပါဟုတ်တယ်မလားဆိုသဘောတိပိဆိုတော့စာအုပ်ထက်ရှိတာနဲ့ရွတ်တာမျိုးမလုပ်နဲ့ဆို အဝိဇ္ဇာပေါ့ပြုလုပ်တယ်ဆိုတာသင်္ခါရပေါ့စိတ်ဝိညာဉ်ဆိုတာဝိညာဏံဝိညာဉ်ပေါ့နာယုတ်ဆက်ဆက်ဆိုတာနာမရူပံပေါ့အာယတနာ6ပါးဆိုတာသလာယတနာပေါ့သ6လာယတနာအာယတနာသလာယတနာအာယတနာ6အာယတနာ6ပါးသိသလားပါတယ်ပါလေ အဲ့ဒီမျက်စိတွေနားတွေနှာတွေရှားတွေကိုယ်တွေစိတ်တွေဖြစ်လာတာအမိမွန်းနဲ့မှာနာနေအဆက်ဆက်ရုပ်တွေအဆက်ဆက်ဖြစ်လို့သာအချိန်ကြတော့အဲ့ဒါတွေပေါ်လာတာတဲ့ဟုတ်သလားအဲ့ဒါကိုပြောတာနော်နောက်အာယတနာ6ပါးဖြစ်တော့အာယုန်နဲ့တွေ့ဆုံမှုဖြစ်ရတယ်ဖတ်တာပေါ့အာယုန်နဲ့တွေ့ဆုံမှုကြောင့်ခံစားမှုဖြစ်ရတယ်အာယုန်နဲ့မှတွေ့ရင်တော့ကောင်းနိုင်ရင်လည်းခံစားမိပြီလေမကောင်းနိုင်ရင်လည်း ခံစားမိပြီလိမ့်မယ်ခံစားမှုဖြစ်တဲ့ဝေဒနာပေါ့ခံစားမှုကြောင့်ตาယာတတ်မဲ့မှုဖြစ်တယ်တဲ့ခံစားလိုက်ရတာ ਨੇ သဘောကျသွားတယ်သဘောကျတယ်ဆိုတော့လောဘပဲမဟုတ်လားตาယာရတတ်မဲ့တာဟုတ်တယ်မဟုတ်လားမနေ့အာယုံတော့ကဘာစားရတော့မကောင်းမဟုတ်လားဩကောင်းတော့သဘောမကျဘူးလား ကောင်းတယ်ဆိုတာဒုက္ခဝေဒနာကောင်းသောခံစားမှုဟုတ်တယ်မဟုတ်လားသဘောကြတယ်ဆိုတာตายတတ်မဲ့တဲ့တဏှာနော်ကြာစံကြောပေါ်ตายတတ်မဲ့တဲ့တဏှာဖြစ်သွားပြီဘာဖြစ်လို့တော့ကောင်းတဲ့ခံစားမှုခံစားလိုက်လို့ဟုတ်တယ်မဟုတ်လားဘာကြောင့်များကောင်းတယ်လို့ခံစားလိုက်တယ်လဲဆိုတော့အမှတ်လွတ်သွားလို့မဟုတ်ဘူးလား အမှန်မလွတ်လို့မလို့သေချာကြကြနနာမှတ်ရင်တော့ကောင်းတယ်လို့သိပါမလားသိပါဘူးဗျာအဲအဲ့တော့ကောင်းတယ်လို့လျှောက်တာထောက်တော့အပြင်တော့ဒီသံဃာတွေအမှတ်လွတ်နေပြီဟုတ်ကဲ့လားအဲ့လေဆိုလို့ချင်းဟိုလိုတစ်မျိုးမပြောနိုင်ဘူးလားဘယ်လိုပြောရမလဲအရှင်စားမစားဘူးအသေးစားစားနေကြသည်မျောနေတာဩအေးအေး ညောနေတာလေသူကမျောဘူးတာကိုဒါကြောင့်မလို့သူကိုတွေ့ပြောပြတာနော်ခံစားမှုကြောင့်ตายတတ်မဲ့မှုဖြစ်သည်ตายတတ်မဲ့မှုဆိုတာတဏှာตายတတ်မဲ့တာတွေရမနေတော့စွဲလန်းလာရောအမလေးဒီကြာသံကျော်လေးနဲ့ဖြံများကျွေးရင်ပိုကောင်းမှာနော် အဲ့ဒါဆွဲလန်းတာမဟုတ်လားတရားတတ်မလို့ဆွဲလန်းသည်ဆွဲလန်းတဲ့အခါကျတော့ဆွဲလန်းတဲ့ဟာရအောင်လုပ်သည်ဆွဲလန်းတာကဥပါဒံရအောင်လုပ်တာကကာမဘဝဟုတ်ကဲ့လားဘယ်လိုရအောင်လုပ်တယ်လဲလို့ဆိုတော့ဆရာတော်လာလျှောက်တဲ့ဆရာတော်ဘုရားနဲ့ပြန်ဒီလိုကြာသန်းကျော်ကျွေးဖို့ရမိဖို့ပြောပေးပါအောင်ဘုရားဟုတ်တယ်မဟုတ်လားကိုလှုပ်လားနှုတ်လှုပ်လား နှုတ်အလုတ်ဝစီကမဟုတ်ဘူးလားအဲ့ဒီအလုတ်ဘာကြောင့်ဖြစ်ဆွဲလမ်းလို့ဖြစ်အဲ့ဒီအလုတ်ကိုကာမဘဝခေါ်တယ်ဟုတ်ကဲ့လားအဲ့ဒီအလုတ်ကစေတနာအားကောင်းလို့ကောင်းတာဖြစ်ရင်လည်းကောင်းတဲ့စေတနာအားကောင်းလို့မကောင်းတာဖြစ်ရင်လည်းမကောင်းတဲ့စေတနာအားကောင်းပြီဆိုရင်အဲ့ဒီအလုတ်ကအခုနမိန်းကလေးကိုနတ်ပြည်ပို့လိုက်သလို့ ချမ်းသာတဲ့ဘဝပဲဖြစ်ဖြစ်ဆင်းရဲတဲ့ဘဝဖြစ်ဖြစ်ပို့လိုက်ကြရောအဲ့ဒီချမ်းသာတဲ့ဘဝဆင်းရဲတဲ့ဘဝရတာကဇာတိဘဝတည်းဖြစ်တာမဟုတ်လားလှုပ်လို့ဖြစ်တာ မလှုပ်ရင်မဖြစ်ဘူးလှုပ်တာလည်းရည်ရွယ်ချက်ပါပြီးလှုပ်လို့မဟုတ်ဘူးလားဘယ်လိုရည်ရွယ်ချက်နဲ့တော့ကောင်းတဲ့ဘဝရရပါလို့ဤဆိုးတဲ့ဘဝရရပါလို့ဤဟုတ်တယ်မလားအဲ့ဒီရည်ရွယ်ချက်နဲ့လှုပ်လို့ဘဝတည်းဖြစ်သည် ဘဝသည်ဖြစ်ပြီဆိုလို့ရှိရင်တော့ဘာတွေဖြစ်ရမလို့ပါတယ်အိုအိုရမယ်နာရမယ်သေရမယ်ဟုတ်တယ်မလား အဲ့ဒီအတိုင်းအကြောင်းအကျိုးအဆက်ဆက်ဖြစ်တာကိုပဲဘဝတန္တရာလို့ခေါ်တာမဟုတ်လားမှန်ပါဗျာအဲ့တော့အကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာဟုတ်ပါမလားဟုတ်ပါဘူးဗျာမဟုတ်ရင်အဲ့ဒီအယူဝါဒမှန်တယ်ပြောမလားမှားတယ်ပြောမလားမှန်ပါဗျာအကြောင်းမရှိဘူးလို့ယူဆတဲ့အယူမှအဟေတုကဒိဋ္ဌိဟုတ်ကဲ့လားဘာဒိဋ္ဌိတဲ့တော့မှန်ပါဗျာ အဲ့ဒါနဲ့ရှင်ရဲ့တခြားဒိဋ္ဌိတစ်ခုရှိသေးတယ်သူ့ကိုတော့ဒိဋ္ဌိကြီးသုံးပါးတဲ့တော့မသွင်းဘူးမသွင်းမိမဲ့လို့ဒိဋ္ဌိကြီးသုံးပါးတဲ့ကနေပြီးဖြာထွက်တဲ့ဒိဋ္ဌိခေါ်တဲ့ဝိသမဟေတုဒိဋ္ဌိတဲ့။ဘာဒိဋ္ဌိတဲ့တော့ဝိသမဟေတုဒိဋ္ဌိအဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာပဲဝိသမဟေတုကဒိဋ္ဌိလဲဒိဋ္ဌိဝိပန္နတာပဲဝိသမဟေတုကဒိဋ္ဌိဆိုတာ မှားသောအကြောင်းကိုလက်ညှိုးထိုးပြပြီးတော့အဲ့ဒီအကြောင်းကြောင့်ဖြစ်ကြတာလို့ယူဆတဲ့အယူဝါဒဟာဝိသမဟေတုကဒိဋ္ဌိမဟုတ်မမှန်သောအကြောင်းကိုအကြောင်းအဖြစ်ယူဆတဲ့အယူဆဟာဝိသမဟေတုကဒိဋ္ဌိဥမာလူဘာလို့ဖြစ်တယ်လဲနည်းနည်းခုနပြောတဲ့ကာမဘဝကြောင့်မဟုတ်လား ကာမဘဝဆိုတာစေတနာဒုမဟုတ်ကံပဲမဟုတ်လားဟုတ်လားအဲ့ဒါကြောင့်ဖြစ်တာမဟုတ်လားအဲ့ဒါလို့ဖြစ်တယ်ဆိုရင်တော့အကြောင်းအကျိုးသဘာဝကြလားကြတယ်ဟုတ်ကဲ့လားဒါဖြင့်တချို့ကယူဆရရရှိတယ်မဟုတ်လားလူမကြောင့်ဖြစ်တယ်ဆိုတာတချို့အယူဆရှိသေးတယ်မဟုတ်လားဘာကြောင့်ဖြစ်တာလဲတော့သာဝရဘုရားသခင်ဖန်ဆင်းလို့ဖြစ်တာမဟုတ်လားအဲ့လိုမယူဆဘူးလား ထာဝရဘုရားသခင်ဝင်ဖန်ဆင်းတော့လူဖြစ်လာတယ်အန်လာအရှင်မြတ်ဖန်ဆင်းတော့လေလူဖြစ်လာတယ်မဟာပြမကြီးဖန်ဆင်းတော့လေလူဖြစ်လာတယ်တဲ့သူတို့အကြောင်းကဘယ်နဲ့တော့အဲ့ဒီအကြောင်းမှန်လောက်လားတကယ်လို့သာအဲ့ဒီ creator ခေါ်တဲ့သာဝရဘုရားသခင်တို့အန်လာရှင်မြတ်တို့ မဟာပြမတို့ ဖန်ဆင်းတာဆိုရင်တော့အကုန်လုံးချောချောလှလှလေးလေးရိပ်ဖန်ဆင်းမှာမဟုတ်လားကဲအခုအကုန်ချောလားချောတာနဲ့မချောတာဘယ်ဟာမြအဲ့နဲ့လားအဲ့တော့မချောတာပါဖန်ဆင်းထားတယ်ဆိုတော့အဲ့ဒီ creator ခေါ်တဲ့ဖန်ဆင်းရှင်ရဲ့စေတနာညံ့တယ်လို့ပြောမှာပေါ့မဟုတ်ဘူးလား ဒါပေမဲ့လို့အင်မတန်မြင့်မြတ်တဲ့ဖန်ဆင်းရှင်ဆိုရင်တော့စေတနာညံ့မှာမလားမညံ့ရင်တော့အကောင်းကြီးဖန်ဆင်းရမှာပေါ့မဟုတ်လားအဲ့တော့အခုတော့အကောင်းကြီးမဖြစ်အဆိုးပါဖန်ဆင်းထားတယ်ဆိုတော့ဒါဖန်ဆင်းတာမဟုတ်ဘူးလို့မပြောနိုင်ဘူးလားဘုန်းကြီးငငယ်လေးက300ရောက်လောက်ကထမရဲ့အဲ့လောက်ကထင်တာပဲဟိုအခုမဟာဗန္ဓုလပညာနာက Emmanuel Chasra Baptist Church အဲ့ဒီသွားပြီးတော့သင်းအုပ်ဘုန်းကြီး American စီသွားပြီးဘုန်းကြီး Bible သွားသင်တယ်။တမန်ကျမ်းစာသွားသင်တယ်။ American ဘုန်းကြီးဘုန်းကြီးဆိုတော့လေသူတို့ကတော့လူပေါ့လေ။အဟာသိတဲ့ဘောကြတာ။ तू ကအောင်းမိတယ်ဒီကူတော်တော့ငါတို့ပဲပါတော့မယ်ပါတော့မယ်နဲ့။သူကအဲ့လိုအောင်းမိတယ်။တခါတရံဘုန်းကြီးမသွားနိုင်ဘူးနေမကောင်းထိုင်မသာဖြစ်တယ်ဆိုအမကြောင်ကြောင်လာမေးဆေးတွေဘာတွေ ပေးဆရာအောင်ခေါ်ပေးရမလားတောင်လို့သေးအမလိုပါဘူးလို့အဲ့လောက်ကြောင့်ပြီးစိုက်တာ သူစိတ်ထဲကတော့ပိုင်ပြီလို့အောင်းမိတာအဲ့တော့ဘုန်းကြီးကတော့တခြားဟုတ်ပါဘူးအင်္ဂလိပ်စကားပြောခြင်းလို့ဒါကြောင့်တက်တက်ပိုင်ပဲသွားတင်တာသူနဲ့ကြတော့စကားပြောလို့ရဒါနဲ့အဲ့ဒီဖန်ဆင်းတဲ့ကိစ္စတွေပြောမိတဲ့အခါကျတော့ဘုန်းကြီးကပြောတယ်ထာဝရဘုရားရှင်ဟာမဟာကရုဏာတော်သခင်မဟုတ်လားလို့ တတ္တဝါများပေါ့အမှန်တန်သနာကျင်လာတဲ့ပုဂ္ဂိုလ်မဟုတ်လားဆိုဟုတ်တယ်တဲ့မဟာကရုဏာသခင်ပဲဒါဖြင့်မဟာကရုဏာသခင်ကကြားတွေခြင်သေးတွေမွေတွေဘာလို့များဖန်ဆင်းပေးတော့လို့အဲ့ဒါတွေကတတ်လူတွေကိုတတ္တဝါတွေကိုမွေရလည်းကြိုက်တတ်တယ်ကြားလည်းကြိုက်တယ်ခြင်တွေကလည်းကြိုက်တယ်ဆိုတော့အဲ့ဒါတွေတော့ဖန်ဆင်းမှုမကောင်းပါဘူးခဏသူတွေ့သွားတယ်တွေ့သွားပြီသူ့မှလည်းအဖြေရှိတယ်သူ့အဖြေက အဲ့ဒါကတဲ့လောကကြီးအလှဆင်မှုဖန်ဆင်းတာပါတဲ့အဲ့လိုပြောအဲ့လိုဖြေတယ်အဲ့တော့ဘုန်းကြီးကတဆင့်တက်တယ်အလှဆင်တယ်ဆိုတာအပြစ်ကင်းတဲ့အလှဆင်ရင် ကောင်းတာဘောလို့အခုကအပြစ်မှမကင်းတဲ့ဟာအလှဆင်တယ်ဆိုတော့သာဝရဘုရားသခင်ရဲ့မဟာကရုဏာကတန်တရားရှိစရာဖြစ်နေတယ်ဒီခါကျတော့သူ့အဖြေမရှိတော့ဒီတော့ ဖန်ဆင်းခြင်းကြောင့်ဖြစ်ပေါ်လာတယ်ဆိုတဲ့အကြောင်းပြဟာလက်ခံနိုင်လောက်သလားလက်မခံနိုင်လောက်ဘူးလားအဲ့ဒါကိုဝိသမဟေတုခေါ်တယ်လက်မခံနိုင်လောက်တဲ့အကြောင်းကိုအကြောင်းပြတဲ့အယူဝါဒတနည်းအကြောင်းမှားကိုအကြောင်းပြတဲ့အယူဝါဒအဲ့ဒါလဲဒိဋ္ဌိဝိပန္နတပဲနောက်အကိရိယဒိဋ္ဌိဒိဋ္ဌိကြီးသုံးပါးတဲ့ ကိရိယာဆိုတာပြုကမျှပြုကမျှကိုကိရိယာလို့ခေါ်တယ်စကလုံးကတော့လူတွေသိထားတဲ့ကိရိယာဆိုတဲ့စကလုံးနဲ့တူတူပဲအတိတ်ကိရိယာအနာဂတ်ကိရိယာပစ္စုပန်ကိရိယာဆိုတဲ့စကလုံးနဲ့တူတူပဲကိရိယာပြုခြင်းပြုကမတ္တပြုကမျှအဒီဒိဗေပြုကမအဲ့တော့အကိရိယာဆိုတာဘာလောက်လို့တဲ့ လှုပ်လိုက်တာပဲရှိတယ်တဲ့အဲ့ဒီအလုပ်ကြောင့်အကျိုးမရှိဘူးတဲ့ဘာမှမဖြစ်ပေါ်ဘူးတဲ့အကိရိယာဆိုတာလှုပ်လိုက်တာပဲရှိတယ်လူသတ်လိုက်တယ်ပြီးပြီဒါသူဟာသူသေးတာတခြားပဲကိုယ်ကလှုပ်တာလှုပ်တာတခြားပဲလှုပ်ပြီးပြီးပြီကောင်းတာမကောင်းတာရဲ့လို့မရှိဘူးအကျိုးဖြစ်ပေါ်တယ်မဖြစ်ပေါ်ဘူးလို့လည်းမရှိဘူးငွေတသိန်းလှူလိုက်တယ်ရှိလို့လှူလိုက်တာလှူပြီးပြီးသွားပြီအဲ့ဒါကြောင့်ဘာအကျိုးမှမရှိဘူးအဲ့ဒါကို ပြုကမတ္တမျှပဲလို့ယူဆတဲ့အယူအဆပြုကမတ္တမျှပဲဘာမှအကျိုးမရှိဘူးလို့ယူဆတဲ့အယူဆအကိရိယာဒိဋ္ဌိဆိုလိုတာကတော့ကုသိုလ်ပြုလဲကုသိုလ်ကြောင့်ကောင်းကျိုးဖြစ်ပေါ်တာမဟုတ်ဘူးမဖြစ်ဘူးပြုပြီးပြီးရောအကုသိုလ်ပြုလဲအကုသိုလ်ကြောင့်မကောင်းကျိုးဖြစ်ပေါ်တာမရှိဘူးပြုပြီးပြီးရောဒါပဲအဲ့ဒါအကိရိယဝါဒအကိရိယဒိဋ္ဌိသူလည်းပဲဒိဋ္ဌိဝိပန္နတာ နောက်နတ္ထိကဒိဋ္ဌိအဲ့ဒီနတ္ထိကဒိဋ္ဌိကြတော့ကြဲကြဲပြန့်ပြန့်ဖော်ထတာရှိတယ်ဒါပေမဲ့လို့အချင်းချုပ်ပြောလို့ရတယ်နတ္ထိကဒိဋ္ဌိဆိုတာနတ္ထိဆိုတာမရှိတာနတ္ထိကဒိဋ္ဌိဆိုတာမရှိဘူးလို့ယူဆတဲ့အယူမှားဘာမရှိတာလဲလို့ဆိုတော့နတ္ထိဒိဏံပေးလှူခြင်းကြောင့်အကျိုးမရှိဘူးတဲ့လှူခြင်းကြောင့် အဲ့ဒီအလှကြောင့်ရရှိမဲ့စီပွားဥစ္စာပြည့်စုံခြင်းချစတဲ့အကျိုးတွေမရှိဘူးတဲ့နတ္ထိယိဋ္ဌံကြီးကြီးကျယ်ကျယ်လှူလဲပဲဘာကျိုးမှမရှိပါဘူးတဲ့နတ္ထိဟုတံပြုသင်ပြုတိုက်လို့အဲ့ဝပြုတာတွေလည်းပဲဘာကျိုးမှမရှိပါဘူးတဲ့ကိုယ်အိမ်ဧည့်သည်လာတဲ့ကိုရှိလို့မလို့ပေးလိုက်ကျွေးလိုက်တယ်အဲ့ဒါဘာကျိုးမှမရှိဘူးတဲ့နတ္ထိဒုက္ကဒုက္ကနာနံကာမနံဖလံဝိပါကောကုသိုလ်ကံအကုသိုလ်ကံတို့ရဲ့အကျိုးဆိုတာမရှိပါဘူးတဲ့ နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝဆိုတာလည်းမရှိဘူးတဲ့နောက်ဘဝဆိုတာလည်းမရှိဘူးတဲ့အကုန်လုံးမရှိပဲသူကနတ္ထိနတ္ထိနဲ့နတ္ထိအယံလောကောနတ္ထိပရောလောကောဒီဘဝလည်းမရှိဘူးနောက်ဘဝလည်းမရှိဘူးနတ္ထိဩပပတ္တိကသတ္တာဥပပပဋိသအနေနဲ့ဘွားကနေဖြစ်တယ်ဆိုတော့နတ်ပြမဆိုတာကြီးလည်းမရှိပါဘူးတဲ့နတ္ထိလောကေသမဏဗျမ္မတာသမ္မကတာသမ္မာပฏิပန္နာ လောကမှာကောင်းကောင်းမွန်မွန်ကျင့်လို့မို့ကိလေသာငြိမ်းဆင်းရဲငြိမ်းတဲ့ယဟန္တာအရှင်မြတ်တွေဆိုတာသမဏဆိုတာဗြဟ္မဏဆိုတာမရှိပါဘူးတဲ့အတူကအကုန်လုံးဘာမှမရှိတာလူရင်းကတော့သူပြောချင်တာကအကြောင်းကြောင့်ဖြစ်တဲ့အကျိုးဆိုတာမရှိပါဘူးဒါပြောတာနတ္ထိကဒိဋ္ဌိ तू ပုံတော်သလိုဖြစ်တာပဲဘယ်နှပါလဲပါပါလဲ အဲ့ဒါကိုနိယတမိစ္ဆာဒိဋ္ဌိသုံးပါလို့ခေါ်တယ်နိယတဆိုတာအပယ်ကြမှမြဲသော မိစ္ဆာမှားယွင်းသည့်ဒိဋ္ဌိအယူဝါဒများနိယတမိစ္ဆာဒိဋ္ဌိသေရင်အပယ်ကြမှမုတ်ချဖြစ်တဲ့အယူမှားများတဲ့ဘာခေါ်တော့သေရင်အပယ်ကြမှမုတ်ချဖြစ်တဲ့အယူမှားများတဲ့ဟုတ်ကဲ့လား အဲ့ဒီသုံးပါးတခြားဒိဋ္ဌိတွေအများကြီးဒိဋ္ဌိဆို64ပါးတောင်ရှိတယ်ဒီတော့ဒီသုံးပါးကတော့အပြည့်အကြီးဆုံးဘာကြောင့်အပြည့်အကြီးဆုံးလဲဆိုတော့စဉ်းစားကြည့်ပါလားလှူလို့အကျိုးမရှိဘူးဆိုဘယ်သူလှူမလဲပိုက်ဆံကုန်တယ်မလှူဘူးပေါ့အကျိုးမှမရပဲနဲ့တခါသူမြတ်တတ်လို့မကောင်းကျိုးမရဘူးဆိုလို့ရှိရင်တတ်ချင်ရင်တတ်နေတော့မှာပေါ့မဟုတ်လားအဲ့တော့အပြစ်တွေမကြီးဘူးလား ဒါကြောင့်မလို့ဒီဒိဋ္ဌိကြီးတွေကနိယတမိစ္ဆာဒိဋ္ဌိတွေတဲ့သေတာနဲ့အပယ်ကြမှာမုတ်ချဖြစ်တဲ့အယူမှားတွေတဲ့တခါဒီသုံးမျိုးလုံးကသုံးမျိုးလုံးခွဲထားပြီမဲ့လို့သဘောကိုစဉ်းစားကြည့်တော့အလုံးအတူတူပဲအကရိယဒိဋ္ဌိပြုကမှတ်တာပဲပြုပြီးရင်ဘာမှဖြစ်ဘူးဆိုတာလည်းပဲအကြောင်းရောအကျိုးရောပယ်ထားတာမဟုတ်ဘူးလားအဟိတုကဒိဋ္ဌိ အကြောင်းမရှိဘဲနဲ့ဖြစ်တယ်ဆိုတာလည်းပဲအကြောင်းလည်းပဲအကျိုးလည်းပဲအကြောင်းမှမရှိဘူးဆိုတော့အကျိုးရှိအောင်လားမရှိတော့ဘူးဒါပဲထားတာပဲအဲနတ္ထိကဒိဋ္ဌိကလည်းလူချင်းကြောင့်အကျိုးမရှိဘူးဆိုတဲ့ပြင်အကျိုးပဲတဲ့ဖြင့်အကြောင်းကိုပဲရမရောက်ဘူးလားသုံးခုခွဲထားတော့လည်းပဲအဓိပ္ပာယ်ကသဘောအနေနဲ့အတူတူပဲအကြောင်းအကျိုးကိုပယ်ထားတဲ့အယူမှားတွေဒါပဲအကြောင်းရောအကျိုးရောပယ်ထားတဲ့အယူမှားတွေ အဲ့ဒါတွေဒိဋ္ဌိဝိပန္နတာဒီတော့အဲ့ဒီအယူမှယူထားမိပြီဆိုလို့ရှိပြီ ဆိုရင်တော့မကောင်းမှုတွေလွယ်လွယ်နဲ့လုပ်မယ်ကောင်းမှုတွေပယ်လိုက်မယ်မဟုတ်ပေဘူးလားမကောင်းမှုတွေလွယ်လွယ်နဲ့လုပ်ပြီဆိုလို့ရှိရင်တော့အယူအဆမမှန်တာနဲ့မကောင်းကျိုးဆိုးကျိုးကမပေးဘဲနေတော့မှာလားမနေဘူးသူ့သဘာဝအရာအကြောင်းကြောင့်အကျိုးကဖြစ်ရမှာပဲ ဟုတ်ကဲ့လားအဲ့ဒါမကောင်းတာလုပ်လို့ရှိရင် မကောင်းညိုးရမှာတော့သိကြတာပဲမဟုတ်လားအခုမယုံဘူးဆိုလို့ရှိရင်ဟိုနောက်နာကတရားနာပရိသတ်ကပိုက်ဆံအိတ်ထဲကကပိုက်၌ကြီးပါလားမဖြစ်မလဲအာဖန်ခံရမှာပေါ့ဝိုင်းမရိုက်တော်လှမဟုတ်လားအဲ့တော့ကပိုက်၌ချင်းဆိုတဲ့မကောင်းမှုအဒိဏာဒါနကအကြောင်းအဖန်ခံရခြင်းဆိုတဲ့ဆင်းရဲက အကျိုးအကြောင်းကြောင့်အကျိုးဖြစ်တာမဟုတ်လားအကြောင်းအကျိုးမှလွတ်တာရှိရဲ့လားမရှိပါဘူးမလွတ်တာမရှိဘူးဒီတော့အကြောင်းမရှိဘူးသူဟာသူဖြစ်ခြင်းတယ်လို့ဖြစ်တယ်ပြုလုပ်ရင်ပြုလုပ်ခံမြပဲဘာဖြစ်ဘာကြောင့်လုပ်လို့အကျိုးမရှိဘူးလို့ယူဆတဲ့အယူဝါဒနဲ့မကောင်းမှုအကုသို့လုပ်ရင် အဲ့ဒီမကောင်းမှုလှုပ်ခြင်းဆိုတဲ့အကုသိုလ်ကံဟုသော အကြောင်းကြောင့်မကောင်းကျိုးဆိုးကျိုးကတော့ရမှာပဲမဟုတ်လားသူ့အယူအဆကတခြားသဘာဝကတခြားမဟုတ်လားအယူအဆကသဘောမပေါက်လို့ညံမမီလို့အယူအဆမှားနေတယ်သဘာဝကတော့သူ့သဘာဝအတိုင်းအကြောင်းအကျိုးသဘာဝအတိုင်းသွားမှာပဲမဟုတ်လားအဲ့ဒါကြောင့်အယူမှားကြီးနဲ့တောလို့တောင်လို့လှုပ်ပြီဆိုလို့ရှိရင်တော့ ဆင်းရဲကြိုဆိုးကြိုရเสียပဲများတယ်မဟုတ်လားအဲ့ဒါကြောင့်ဖောက်ပြန်တဲ့ဒီအယူမှဒိဋ္ဌိဝိပန္နာတပယ်ရှားဖို့မလိုဘူးလားအဲ့ဒါကိုကျမ်းဂန်ကဟိုတင်ညာဝိပန္နာတတုန်းကဘာနဲ့ဥပမာပြခဲ့တော့စာကြောက်ရုပ်ဥပမာပြခဲ့တယ်ဟုတ်တယ်မလားစိတ်တဝိပန္နာတကြတော့ သရေ6တာနဲ့ဥပမာပြခဲ့တယ်ဟုတ်ကဲ့လားခြုံမုတ်ကြီးအထ6တာမဟုတ်လားခြုံမုတ်က6တာလားစိတ်က6တာလားဘယ်သူကလှည့်စားတော့စိတ်ဒေနဝင်းစိတ်တာတတ္တမာရတဝိတိကတာတန္တာရမသန္တာဝန္တိတန္တာရမသန္တာဝန္တိအဝိတတု စိတ်ဒေနဝင်စိတာ စိတ်ရဲ့အလှည့်စားကိုခံရရကုန်သော မာရတဝိသယေကတာကိလေသာမန်ဤအလိုနိုင်ငံတို့လိုက်ကြရကုန်သောအဝိတတုပညာမဲ့သူ လူမိုက်တို့သည်တန်တာရေတန်တရာ၌တန်တာဝန္တိမယမနာပြေလွှာကြရကုန်၏တဲ့စိတ်ရဲ့အလှည့်စားခံရလို့ကိလေသာမန်ရဲ့ အလိုနိုင်ငံဆိုတာကိလေသာမှန်ရဲ့အနှိမ့်ဆက်ခံရတဲ့ပုဂ္ဂိုလ်အလိုလိုက်ရတဲ့လူဟူသမျှဟာတဲ့လူမိုက်တွေတဲ့အဲ့ဒါကြောင့်မဲသူတို့ဟာတန်ត្រာထဲမှာတပြေးတဲ့ပြေးနေရတာတဲ့ရက်တယ်လို့မရှိဘူးတဲ့တန်ត្រာထဲမှာတပြေးတဲ့ပြေးရတယ်ဆိုတာဘာတော့တဘဝပြေးတဘဝတဘဝပြေးတဘဝဆက်ခါဆက်ခါဘဝတွေဖြစ်နေရတာဒါပြောတာမဟုတ်လားဘဝတွေဖြစ်သမျှလဲချမ်းသာကြီးပဲဒီလိုကို ဟမ်ဘယ်သူကပြောတော့ဘယ်တော့ကတော့ဟမ်အေးတို့ရှုပ်သွားပြီနော်မြတ်စွာဘုရားကမိန့်ကြားတာမဟုတ်လားတန်တရာတဲ့မှာတဘဝပြီးတဘဝပြေးပြေးသွားနေရတာဆင်းရဲကြီးပဲဟုတ်ကဲ့လား ဘယ်တော့ကမိတ်ကြားလဲဆိုတော့ဘေဒေသနာမှာမိတ်ကြားခဲ့တယ်လေငါနိုင်မိဤပုံဤနည်းဖြင့်ချမ်းသာမပယ်ဆင်းရဲသက်သက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်တဲ့တဲ့ပြောတော့သိပြီဟုတ်တယ်မဟုတ်လားဟုတ်ပါဘူးဗျာအဲ့ဒါ ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတက်တဲ့ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်ဆိုတာအဲ့ဒါသန္တရာကြီးပြောတာပဲမဟုတ်လားဟုတ်ကဲ့လားအဲ့တော့ဘဝတွေဖြစ်သမျှလဲဆင်းရဲပဲအဲ့ဒီဘဝတွေဘာကြောင့်ဖြစ်တယ်လဲဆိုတော့မသိလို့ဘာမသိတယ်လဲလို့ဆိုတော့ဘဝဖြစ်ရင်ဆင်းရဲတယ်ဆိုတာမသိလို့ဒါကြောင့်မလို့ဟိုမလဘာရိနတ်သမီးလူပြေလူဖြစ်တဲ့အခါကျတော့ နတ်သားစီမှာနတ်သမီးပြန်ဖြစ်ရရဲ့ငါတော့ကောင်းမှာပဲဆိုတာနတ်သမီးဘဝဆိုတဲ့ရုပ်ခန္ဓာနာမ်ခန္ဓာရရင်ဖြင့်ဆင်းရဲဘေးဥမှာပဲလို့သဘောမပေါက်လို့မဟုတ်လားအဲ့ဒီသဘောမပေါက်တဲ့အဝိဇ္ဇာကြောင့်နတ်ပြည်ရောက်ကြောင်းကုသိုလ်ကောင်းမှုသင်္ခါရတွေလုတ်သည်ဒီလိုမဟုတ်လားမသိလို့လုတ်တယ်ဆိုတာအဲ့ဒါပြောတာဟုတ်ကဲ့လားဘာမသိလို့လုတ်တာလဲ ဒုက္ခကို မသိလို့ဟုတ်တယ်မဟုတ်လားဒုက္ခကို မသိလို့မလို့အဲ့ဒီဒုက္ခရကြောင်းအလုတ်ကို လုတ်တယ်အဲ့ဒါသင်္ခါရဟုတ်တယ်မဟုတ်လားအဲ့ဒီနတ်သမီးအဲ့ဒီအမျိုးသမီးဟာအဲ့ဒီအလုတ်တွေလုတ်လိုက်တာနဲ့ပဲသေတော့နတ်ပြည်မှာနတ်ရဲ့စိတ်ဝိညာဉ်နဲ့နတ်ယုတ်နာမဖြစ်ပေဘူးလားအဲ့ဒါသင်္ခါရပစ္စယဝိညာဏံ သင်္ခါရပစ္စယနတ်ပြေရောက်ကြောင်းကောင်းသောအလုပ်တို့ကိုလှုပ်ခြင်းကြောင့်ဝိညာဏနတ်ပြေ၌ပဋိသန္ဓေစိတ်ဝိညာဉ်ဖြစ်ရသည်မဟုတ်ပေဘူးလားပဋိစ္စသမုပ္ပါခက်သလားလွယ်လွယ်လေးနော်ဒီတော့အကြောင်းရှာတော့ခေါင်းမှာခြားကြလဲဘာတွေ့တော့ဘာတွေ့တော့အဝိဇ္ဇာပေါ့ မဟုတ်ဘူးလားအဝိဇ္ဇာဆိုတော့ဘာလဲမသိတာဟုတ်ကဲ့လားမသိတာမှ အမှန်တဘာဝမသိတာမဟုတ်ဘူးလားအမှန်ကို အမှန်တိုင်းသိရင်ဖြင့်ဘဝရာကြောင်းအလုပ်လုပ်ပါမလားနတ်ဘဝရာကြောင်းအလုပ်လည်းမလုပ်ဘူးလူဘဝရာကြောင်းအလုပ်လည်းမလုပ်ဘူးတခြားဘဝရာကြောင်းအလုပ်လည်းမလုပ်ဘူးအမတ်တချို့များခွေးဘဝရာကြောင်းအလုပ်တော့လုပ်ကြသေးအဲ့ဒါတွေ့ဘူးလား တွေ့ဘူးနော်ဘယ်တွေ့ဘူးမလဲတက္ကသိုလ်ဓမ္မသဘင်မှစနှံ့အောင်မဖတ်ဖဲနဲ့ပဲဟုတ်ကဲ့လားအဲတက္ကသိုလ်ဓမ္မသဘင်နှံ့အောင်ဖတ်ရင်တွေ့လိမ့်မယ်နော်ခွေးဘဝလူကျင်လို့ခွေးသွားဖြစ်ရတာနော်ထားကြပါစို့အဲ့တော့ဘဝဆင်းရဲလို့မသိတဲ့အတွက်ဘဝရာကြောင်းအလိုလုပ်တယ်အမှန်အမှန်တိုင်းမသိတာ ရုပ်ဖြစ်ရင်ရုပ်ရဲ့ဖြစ်ပျက်ဆင်းရဲနာမ်ဖြစ်ရင်နာမ်ရဲ့ဆင်းရဲဖြစ်ပျက်ဆင်းရဲတွေ့ရမယ်တခါအဲ့ဒီဖြစ်ပျက်ဆင်းရဲတယ်မဟုတ်ဘူးဒုက္ခဒုက္ခခေါ်တဲ့အများသိတဲ့ဆင်းရဲအဖုံဖုံတွေ့ကြုံရအောင်မယ်သာဒုက္ခသမီးဒုက္ခဇနီးဒုက္ခအစာဒုက္ခအဝတ်ဒုက္ခအနေဒုက္ခနောက်ဆုံးမှအသေးတောင်မှပဲဒုက္ခရောက်အဝေးသွားတာဟုတ်မဟုတ်လားတော်တော်တော်တော်ဝေးသွားတာ တခါတခါဘယ်နေရာနေမှန်းတော့မသိဘူးမသိပေမဲ့မသွားလို့မသွားပဲနေလို့ရသလားဆိုတော့မရရအောင်ရှားသွားရတာပဲအဲ့ဒီကစဒုက္ခရောက်တာဟုတ်လားအဲ့ဒီဒုက္ခကိုမသိတာအဝိဇ္ဇာဟုတ်လားအဲ့တော့မသိဘူးဆိုတော့အမှန်တဘာဝမသိဘူးဆိုတော့ဘာသိနေတာလဲအဲ့ဒီအမှားသိတာကိုဘာခေါ်လဲ ဝေပန်လာတာမဟုတ်ဘူးလားအမှားသိဆိုတာအသိမှားတာစိတ်ဓာဝိပန်လာတာဟုတ်ကဲ့လားအသိမှားတော့အမှတ်မှားတယ်တင်ညာဝိပန်လာတာတခါတင်ညာမှားပြန်အမှတ်မှားပြန်တော့တခါအသိမှားပြန်တယ်ဟုတ်တယ်မဟုတ်လားစိတ်ဓာဝိပန်လာတာအဲ့ဒါလို့အသိမှားအမှတ်မှားအယူဆမှားနေတာဟာ အမှန်တဘာဝမသိတဲ့ အဝိဇ္ဇာကြောင့်ဒီလိုမဟုတ်လားအမှန်တဘာဝသိတဲ့မသိတဲ့အဝိဇ္ဇာကိုပယ်နိုင်လို့အမှန်တဘာဝသိတဲ့ဝိဇ္ဇာတမ္မာဒိဋ္ဌိအသိမှန်အမြင်မှန်ရရင်ဖြင့်တင်ညာဝိပ္ပန္နတာစိတ်တဝိပ္ပန္နတာဒိဋ္ဌိဝိပ္ပန္နတာဖြစ်မလားမဖြစ်ဘူးဟုတ်ကဲ့လားအဲ့တော့အဲ့ဒီဝိပ္ပန္နတာတွေမှောက်မှောက်မှားမှားဖောက်ဖောက်ပြန်ပြန်မှားမှားရင်းရင်းနေမဖြစ်ရအောင် အသိမှန်မှုအရေးကြီးတယ်အသိမှန်အောင်ဘာလုပ်မလဲအရှိသဘာဝကိုအရှိအတိုင်းသတိနဲ့စောင့်ရှုတဲ့အလုပ်လုပ်ရမယ်အဲ့ဒါလို့ဆိုရင်တဖြည်းဖြည်းစိတ်တည်ငြိမ်လို့တမာရီအားကောင်းလာတာနဲ့အမျှအရှိကို အရှိအတိုင်းသိတော့အမှန်သဘာဝသိရောဒီလိုဆိုတော့အတိမားတွေလာအောင်မလားအမှန်ပါဗျာအမှန်မှားတွေလာအောင်မလား ဒီတော့အဲ့ဒီအသိမှအမှန်မှအယူမှတွေပျောက်သွားအောင်လို့ပဲခုနသာသနာလျှောက်တုန်းကပြောတယ်တတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဖေယာဟောကြားယုံနဲ့ပျောက်သလားဘယ်လိုမှလဲကိုယ်တိုင်ကျင့်ကိုယ်တိုင်တွေးမှပျောက်သည် သို့သော မဟောကြားပဲနဲ့ကျင့်တတ်ပါမလားကျင့်တတ်ပါဘူးဗျာအဲ့တော့ဟောဖို့မလိုဘူးလားမလိုပါဘူးဗျာဘယ်လိုဟောရမလဲလွယ်လွယ်လေးအရှိကိုအရှိတိုင်းရှုပေါ့မဟုတ်ဘူးလားဘယ်လိုလဲဒါပဲလူရင်ကမဟုတ်လားအကျေတဝင့်မြတ်စွာဘုရားဟောတာကတော့ဒီလိုဟောတယ် ဧကယနောယံဘိခဝေမကောသတ္တနာဝိတ္တရိယသောကပရိဒေဝနာသမတိကမာယဒုက္ခဒေါမနတာနာအထေကမာယညာယတအဓိကမာယနိဗ္ဗာနတသစ္စိကရိယာယယတိတံသတ္တရောတတိပဋ္ဌာနာအာတာပိသမ္ပဇာနောတတိမဝိနေယလောကေဘိဇာဒေါမနတံ ဝေဒနာတုဝေဒနာနုပတိဝိဟရတိအာတာပိသမ္မရာနောတတိမာဝိနယလောကေပိဿဒေါမနတံစိတ်တေစိတ်တ ानु ပတိဝိရတိအာတာပိသမ္မရာနောတတိမာဝိနယလောကေပိဿဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိရတိအာတာပိသမ္မရာနောတတိမာဝိနယလောကေပိဿဒေါမနတံအဲ့ဒီလိုအစာရည်ဖြင့်မြတ်စွာဘုရားတတိပဋ္ဌာန်၄ပါးကိုဟောတယ် ရုပ်ထင်ရှားဖြစ်ထင်ရှားဖြစ်ပေါ်ရင်ထင်ရှားဖြစ်ပေါ်တဲ့ရုပ်ကိုအရှိအတိုင်းရှုသိနေပါတဲ့ကာယ ानु ပသနာတတိပဌာန်ခံစားမှုတွေဖြစ်လို့ရှိရင်လည်းကောင်းခံစားဆိုးခံစားမကောင်းမဆိုးခံစားပဲခံစားမျိုးမဆိုးခံစားတဲ့သဘောအနေနဲ့အရှိအတိုင်းရှုသိနေပါစိတ်တွေဖြစ်ပေါ်လို့ရှိရင်လည်းစိတ်ကောင်းစိတ်ဆိုးကုသိုလ်အကုသိုလ်ဘယ်လိုစိတ်မျိုးမဆိုးဖြစ်သမျှတတိကပ္ပိအရှိအတိုင်းရှုသိနေပါစိတ်ဓာနုပသနာတတိပဌာန် မြင်သဘောကြားသဘောနာမ်သဘောစားသဘောစိုက်တဲ့သဘောတွေဖြစ်နေလို့ရှိရင်လေသူ့သဘာဝအတိုင်းအရှိကိုအရှိအတိုင်းရှုသိနေပါဓမ္မ ानु ပသနာတတိပဋ္ဌာန်ဟုတ်ကဲ့လားဘယ်နှမျိုးတော့ပါပါတော့အဲ့ဒီအတိုင်းသာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောရုပ်ဝေဒနာစိတ်သဘောဆိုတာတွေကို မပြတ်မလားအရှိတန်ရှုပြီဆိုလို့ရှိရင်စိတ်တည်ငြိမ်လာမယ်တည်ငြိမ်လာပြီဆိုလို့ရှိရင်အရှိတဘာဝကိုအရှိတိုင်းသိရောဒီလိုသိပြီဆိုလို့ရှိရင်အတိမှအမှန်မှအယူမှရှိအောင်မလားရှိပါဘူးဗျာဒါတွေပယ်နိုင်တယ်လေဝိပန်လာတာသုံးမလုံးပယ်နိုင်သည်တကယ်လို့များ မပယ်နိုင်ရင်တော့မရှုလို့ပေါ့ဟုတ်လားအဲ့ဒါမရှုဘူးဆိုလို့ရှိရင်မသိဘူး အမှန်တဘာဝမသိဘူးအမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့အမှားတွေမလုပ်ပေးဘူးလားအမှန်တဘာဝမသိတဲ့အတွက်ကိလေသာတွေလောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မောဟတွေဖြစ်မယ်မာနတွေဖြစ်မယ်မဖြစ်ပေဘူးလားအဲ့ဒါတွေဖြစ်ပြီဆိုလို့ရှိရင်တော့လောဘကြောင့်ဆင်းရဲလည်းတွေ့ရမယ်ဒေါသကြောင့်ဆင်းရဲလည်းတွေ့ရမယ်မောဟမာနကြောင့်လည်းဆင်းရဲတယ်တွေ့ရမယ် ဟုတ်ကဲ့လားအဲ့တော့အဲ့ဒါကိုမှကြံငံကတော့တခါတမျိုးပြောသေးတယ်ဘယ်လိုပြောသလဲလို့ဆိုတော့အဲ့ဒါလို့အမှန်တဘာဝမသိဘူးဆိုလို့ရှိရင်တော့စိတ်ဟာအလှည့်စားခံရတော့တာပဲတဲ့အလှည့်စားခံရတာသိလို့လားမသိလို့လားမသိဘူးအဲ့လှည့်စားပြီဆိုလို့ရှိရင်တော့ဘယ်နှနည်းနဲ့လှည့်စားတော့သုံးနည်းနဲ့လှည့်စားတယ်ဟုတ်တယ်မဟုတ်လားဘယ်လိုသုံးနည်းနဲ့လှည့်စားလဲ အမှားအမှားမှတ်စေတဲ့နီးနဲ့လဲလှည့်စားတယ်အမှားသိစေတဲ့နီးနဲ့လဲလှည့်စားတယ်အမှားကို ယူဆစေတဲ့နီးနဲ့လဲလှည့်စားတယ်ဒီလိုမဟုတ်လားအဲ့ဒါလို့အမှားမှအမှားသည်အမှားကို ယူဆပြီဆိုလို့ရှိရင်တော့တဲ့တန်ရောစဉ်တွေဖြစ်ပြီတဲ့ဘာတွေဖြစ်ပြီတဲ့တန်ရောစဉ်ဆိုတာဘာပါလိမ့် တန်ត្រာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဟုတ်ကလားတန်ត្រာတွေကမလွတ်ရအောင်ချီနှောင်ထားတဲ့ကျိုးဘယ်နှချောင်းရှိသလဲဆိုတော့ဘယ်လောက်တုတ်သလဲမမြင်ရအောင်ကိုသိတယ်ဟုတ်တယ်မဟုတ်လားအဲ့ဒီကျိုး၁၀ချောင်းကဘာတွေတဲ့တော့ ဒီမှာလေဆောင်းဘုတ်ထဲမှာမမျောစေရန်ကျိုးစေတံဧကံဖြတ်ရမည်ဓိဝိသီလ နေ့အဲ့ဒီကျိုးဆယ်ကြောင်းခေါင်းစဉ်ပြောလိုက်မယ်လက်ဖြန်ကြမှာသဘောတရားပြောကြရမယ်ဟုတ်လားကျိုးဆယ်ကြောင်းဘလောက်တုံ့မှန်းတော့မသိဘူးဒါပေမဲ့ကျိုးနာမည်တော့သိထားရပထမဆုံးကဒိဋ္ဌိတဲ့ဒီဆိုတာဒိဋ္ဌိဒီနေရာမှာတော့ဗရဏအဖြစ်သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိဒါကိုဆိုလိုတယ်ဒါပေမဲ့ဒိဋ္ဌိမှန်သမျှကျိုးကြီးပဲ ဝိဆိုတာကဝိသိကိစ္စဝိကပါလေဝိသိကိစ္စသီလဆိုတာကသီလဗတ္တပရာမာသသီလကပါလေသီလဗတ္တပရာမာတပဋိကကတော့ပဋိကပဲဒေါသကိုပြောတာဒေါသနဲ့ပဋိကအတူတူပဲ ဒိဋ္ဌိတန်ရောဇင်ဝိသိကိစ္စတန်ရောဇင်သီလပဒပရာမတတန်ရောဇင်ပဋိကတန်ရောဇင်ကာမကကာမရာဂတန်ရောဇင်ဟုတ်ပြီလားဘယ်နှချောင်းတော့အောက်ကျိုး၅ချောင်းအောက်ကျိုး၅ချောင်းတစ်ချောင်းချောင်းနဲ့အချီခံရပြီဆိုလို့ရှိရင်တော့ကာမဘုံတဲ့တဝဲလဲလဲနဲ့ဆင်းရဲပြီအောင်တော့တဲ့ ကာမဘုံဘယ်နှဘုံကြားဘူးတော့7ဘုံမဟုတ်လားအပယ်၄ဘုံ လူဘုံနတ်6ဘုံဟုတ်ကဲ့လားအပယ်၄ဘုံကဘာတွေတော့ဒိဋ္ဌာသူရကဲအခုဒီပြောခဲ့တဲ့အောက်ကျိုး၅ချောင်းထဲကတစ်ချောင်းချောင်းမြမိပြီဆိုရင်တော့ငရဲမှလည်းကြမယ်အသူရကယ်လည်းဖြစ်နိုင်တယ်ပြိတ္တာဘဝလည်း ရောက်နိုင်တယ်တရိษံဘဝမှာလည်းအချီခံရနိုင်တယ်လူဘဝမှာလည်းအချီခံရမယ်နတ်၆ဘုံတဘုံဘုံမှာလည်းအချီခံရနိုင်တယ်တဲ့ကာမဘုံ၁၁ဘုံမှာဒီကျိုး၅ချောင်းကချီထားတာတဲ့နောက်အဲ့ဒီကျိုး၅ချောင်းကဘာတွေပါလိုက်မနော် တန်ရောစဉ်ဆိုတဲ့စကားလုံးလေးထည့်ပေးလိုက်ပါဒိဋ္ဌိတန်ရောစဉ်ဟုတ်ကဲ့လားအောက်ကျိုးလားအထက်ကျိုးလားဒီကျိုးတွေအခြေခံရရင်ဘယ်ပုံတွေဖြစ်မနော်ကာမ၁၁ပုံမှာဖြစ်ပြီဟုတ်ကဲ့လား နောက်ရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်မာနတန်ရောစဉ်ဥဒိစ္စတန်ရောစဉ်အဝိဇ္ဇာတန်ရောစဉ်ကျိုးပဲနှချောင်းအထက်ကျိုးလားအောက်ကျိုးလားဒီကျိုးငါးချောင်းအချီခံရရင်ဘယ်မှာဖြစ်မလဲပြမဘုံမှာဖြစ်မယ်ဟုတ်ကဲ့လားဒီကျိုးငါးချောင်းအချီခံရရင် အောက်ဘုံတွေကတော့လွတ်သွားပြီဟုတ်တယ်မလားဘယ်ဘုံမှာအခြေခံရမလဲအထက်ဘုံမှာအခြေခံရမည်ဆိုရူပရာဂတန်ရောစဉ်ရူပရာဂတန်ရောစဉ်အာရူပရာဂတန်ရောစဉ်အာနာတန်ရောစဉ်သုရူပရာဂတန်ရောစဉ်သုရူပရာဂတန်ရောစဉ်ဝုစင်းရဲ့မှာမလွတ်ရအောင်မလွတ်ရ ချီနှောင်တတ်သောဇင်ကျိုးဆယ်ချောင်းဆိုသည်မှာဒိဋ္ဌိတန်ရောစဉ်ဒိဋ္ဌိတန်ရောစဉ်သို့ ဆင်းရဲမှ အဲ့ဒီကြိုးတွေဘာကြောင့်အချီခံရသလဲဆိုတော့ဝိပန္နတာ၃ပါးကြောင့်စိတ်စိတ်အလှည့်စားခံရလို့ဟုတ်ကဲ့လားဘာကြောင့်စိတ်ကအလှည့်စားခံရသလဲဆိုတော့အမှန်တဘာဝမသိလို့ဒီတော့အမှန်တဘာဝသိအောင် အရှိကို အရှိတဘာဝအတိုင်းရှုကြည့်ရင်ဖြင့်စိတ်အလှည့်စားခံရပါမလား မခံစားရဘူးဆိုလို့ရှိရင်တော့ကျိုးတွေပါဖြစ်သွားမလဲထောင်းထောင်းပြတ်သွားပြီနဲ့ပြန်ကြမှဆက်ပြီးကျိုးဖြတ်ကြရအောင်ဒီကနေ့တော့ကျိုးကိုပဲရေးတွဲရနော်ဒါကြောင့်မကျွန်တော်ဘုန်းကြီးတို့ပြိဿဟာဝဆင်းရဲတဲ့မှာတဝဲလဲလဲနဲ့ဆင်းရဲသန္တရာကြီးလဲနေအောင်ခြိနှောင်တတ်တဲ့ဒီတန်ရောစဉ်ကျိုး၁၀ပါးကိုထောင်းနှောင်းပြတ်ကြအောင်ဖြတ်နိုင်မှုအတွက် ရုပ်တဘာဝနံတဘာဝအရှိကိုအရှိအတိုင်းရှုသိတဲ့ဝိပဿနာတတိသမာဓိဝိပဿနာဉာဏ်ကိုမိမိတို့တဏ္ဍာမှာထက်ထက်တန်တန်ဖြစ်ပွားအောင်မပြတ်မလရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ကျိုးဆယ်ကြောင်းပြတ်ပြီးတော့ဝဆင်းရဲကလွတ်ရာ နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့